1360တုတ်ခုနှစ်ဝါကောင်လာပြီဥပုံနေဒီနေ့ဆွမ်းအလှရှင်များအာယုံစွန်းကဒေါ်သေးရွှေသမီးဒေါ်မြန်းမြန်းဒေါ်မြန်းမြန်းအိတ်တာအိတ်မြန်းမြန်းညော့ဟုတ်ပါဩ အိတ်မြန်မြန်ညွန်းဟာနေဆုံးကဥအောင်ကျော်ဒုံမီမီညိုသမီးတန်တာကျော်ဖြိုရီကဥမြတ်သောင်းဒုံမြတ်မြတ်လေဆောင်ပုံတရားဟောပြီးမှရေးစချပြီးဖြိရိကဘိက္ခုနီအကြောင်း တရားဟောပေးမယ်တတိပဋ္ဌာန်တရားပေါ့ဒိဋ္ဌိဒိဋ္ဌမတ္တံဘဝတတိသုတ္တေသုတ္တမတ္တံဘဝတတိမုတ်တေမုတ္တမတ္တံဘဝတတိဝိညာတေဝိညာတမတ္တံဘဝတတိဒိဋ္ဌိဒိဋ္ဌမတ္တံဘဝတတိ ဒိဋ္ဌိမြည်တဲ့အာယု၌ဒိဋ္ဌမတ္တမြည်ယုံတာဘုဒ္ဓတိဖြစ်ရမည်မျက်စိနဲ့အစင်းယူပိုင်ကိုမြည်တဲ့အခါမှာမြည်တဲ့အာယုပေါ်မှာမြည်ယုံပဲစိတ်ကိုထားရမယ်ရှေ့မတို့ရဘူးဒါကြောင့်မြည်မြည်တယ်လို့မှတ်ခိုင်းတာပါပဲမြည်မြည်တယ်မြည်တယ်မှတ်တော့ ဝေဒနာပစ္စယတဏှာဆိုတော့ဝေဒနာနဲ့တဏှာဘဲကိုရောက်မသွားဘူးဝေဒနာနဲ့တဏှာရောပြီးတော့ရောက်ပြီးတော့မသွားအောင်မြင်ယုံပဲဖြတ်ပြီးတော့မှတ်ခိုင်းတာတဏှာဘက်ရောက်သွားပြီဆိုရင်ကံဖြစ်သွားပြီကံဖြစ်သွားပြီဆိုတော့အပေလေးပါးကိုအကျုပ်ပေးတဲ့ကံဖြစ်သွားပြီဒါကြောင့်မို့ဒိဋ္ဌိဒိဋ္ဌမတံဘုဒ္ဓတိ မိမိမျက်စိနဲ့မြင်ရတဲ့အာယုံပေါ်မှာမြင်ယုံပဲရှုမှန်ရှေ့ကိုမတိုးစင်းနဲ့တဏှာဖက်ကိုမြုပ်စင်းနဲ့လို့ဆိုလို့ဒါမြင်ရင်မြင်တယ်ပဲမှတ်ရတယ်မြင်တဲ့အာယုံကိုမြင်တယ်လို့မှတ်ရင်လည်းပဲတရားဖြစ်သွားတာပါပဲသုတေသုတမတ္တဘုဒ္ဓတိသုတေကြားတဲ့အာယုံ၌သုတမတ္တကြားယုံမျှဘုဒ္ဓတိဖြစ်ရမည်နာကအတန်ကြားတဲ့ခါမှလည်းပဲကြားယုံပဲမှတ်ရတယ် တဏှာဘက်ကိုမရောက်စေရဘူးကြားတဲ့အတန်ကိုအကြောင်းခံပြီးတော့တဏှာဖက်ရောက်သွားရင်အကုသို့ဖြစ်သွားပြီအပယ်လေးပါးပေးသွားပြီဒါကြောင့်ကြားတဲ့အတန်ပေါ်မှာလည်းပဲကြားယုံပဲတရားမှန်ပါမုတ်တေမုတ္တမန္တံဘုဒ္ဓတိမုတ္တအာယုဆိုတာကဂာဏဇီဝကာယ၃ပါးကိုပေါင်းထားတာအာယု၅ပါးကို၅ပါး ခွဲပြီးတော့ဘုရားမဟောဘူးဒိဋ္ဌသုတမုတဝိညာတဟူပြီးတော့အုပ်စု၄စုကိုခွဲထားရတယ်ဂာဏငါကောင်းတဲ့အနန်းကိုငံရတဲ့အခါမှာလည်းပဲနန်းယုံပဲနံပြီးုံလေးပဲရှုမှတ်ပြီးတော့သွားပါတဏှာဘက်ကိုမြုပ်စီနေဇိန်ဝါအစားအစာကိုစားတဲ့ခါမှလည်းပဲရှာရတာ တဏှာဘက်ကိုမြုပ်စီပဲနဲ့စားရင်လည်းပဲစားတယ်ဝါရင်လည်းပဲဝါတယ်မြူရင်လည်းပဲမြူတယ်ပစာထက်ထက်လိုက်တဲ့စားတွေကအေးရင်လည်းပဲအေးတယ်ပူရင်လည်းပဲပူတယ်ချွေရင်လည်းပဲချူတယ်ချူတယ်စသည်ဖြင့်ရှာရဲ့ယတပေါ်ယုံလောက်ပဲထားလိုက်ပါတဲ့ဒီစားစားတွေကကောင်းလိုက်တာချူလိုက်တာကောင်းလိုက်တာတဏှာဘက်မြုပ်စီနေတဲ့တဏှာဘက်ရောက်သွားရင်အကုသိုလ်ဖြစ်ပြီအကုသိုလ်ဖြစ်တော့အပယ်လေးပါးကိုပြုပြီးသွားပြီ ကာယခန္ဓာကိုယ်နဲ့ထိတွေ့ရတဲ့အာယုံပုံမှာလည်းပဲထိယုံလေးပဲမှတ်ပါအထိအာယုံတုံ့ပြီးပြီးတော့တဏှာဖက်ကိုမကူးစေနဲ့ဒါလေးကကောင်းတယ်ဆိုပြီးတော့တဏှာဖက်ကူးသွားရင်အကုသိုလ်ဖြစ်ပြီတဲ့အဲဒီဂာဏအစိမ်ဟောကာယသုံးပါးကိုမူတ္တအာယုံလို့ခေါ်တယ်တွေ့ထိရတဲ့အာယုံလို့ခေါ်တယ်အဲဂာဏဆိုတာကာယသုံးပါးကိုပေါင်းထားတာဘုရားက ဝိညာတေဝိညာတမန္တဗုဒ္ဓတိစိတ်ကမနောတဝခေါ်တဲ့စိတ်ကအာယုံသိတဲ့ခါမှာသိယုံလေးပဲမှတ်ပါတဲ့သိတဲ့အာယုံကိုကြံတွေ့ပြီးတော့တဏှာဖက်မကူးစေနဲ့အဲတော့အာယုံ၅ပါးကိုသကုသောတနှစ်ပါးတတွဲခန္ဓာဇီဝကာယသုံးပါးတတွဲ၆ပါးတော့ဝိညာဏတတွဲ ဒိဋ္ဌိဒိဋ္ဌမတံဘုဒ္ဓတိကုတေကုတမတံဘုဒ္ဓတိမုတေမုတမတံဘုဒ္ဓတိဝိညာတေဝိညာတမတံဘုဒ္ဓတိဒီတရားကိုဟောရုံနဲ့ဆွန့်ခံသွားရင်ဟောရုံနဲ့ဆွန့်ခံလမ်းကြမှာဘာရိယဓာရုစရိယအမျိုးကောင်းကမြတ်စွာဘုရားရှင်ထံရောက်လာတဲ့အခါမှာဘုရားရှင်ဆွန့်ခံတွားနေတဲ့အခိုက်ဖြစ်တဲ့တရားမို့ဆွန့်ခံတွားနေတဲ့ဘုရားရှင်ထံလမ်းကိုလိုက်လာပြီးတော့လမ်းမှာလာလျှောက်တာပဲဘုရားမှာတရားလာတောင်းတာပဲ လာတောင်းတော့မြတ်စွာဘုရားရှင်ကဒါပဲဟောတာတမတ္တံဘုဒ္ဓတိမုတေမုတ္တမတ္တံဘုဒ္ဓတိဝိညာတေဝိညာတမတ္တံဘုဒ္ဓတိမြတ်စွာဘုရားကိုသူကမြတ်စွာဘုရားတပည့်တော်ကိုအကျင့်ပဲတရားဟောတော်မူပါဗျာအကျင့်ရှိရှိဝေးဟောစရာမလိုပါဘူးဘာဟိယဓာတုစုရိယအဲဆုံးခံရင်းနဲ့မြတ်စွာဘုရားရပ်ပြီးတော့တရားဟောရင်းနဲ့ပဲယဟန္တာဖြစ်တော်မူသွားတာပါပဲဘုန်းတော်ပိဋကအနာဂံဖြစ်သွားတာပါပဲဘယ်လောက်ပြင်မြန်လဲလို့ ဝိပဿနာရှုတဲ့နေရာမှာဉာဏ်ပဲဘယ်လိုပြီးပြတ်ဉာဏ်ပဲတတိဆွမ်းအားရှိရင်ဉာဏ်ပါပဲချစ်ချင်းအနာကပြောတာပဲလမ်းကြားမှာဆောင်းကန်ကွန်ဖះရှင်လမ်းမှာရပ်ပြီးတော့တရားပိတရားဟောတာပဲဒါပဲအနာကပြောတာပါပဲဘာရဓာတုခိရိယပါရမီများနော်ဒါကြောင့်စဉ်းစားရတယ်တရားနာတယ်ပြစဉ်းစားရတယ် စဉ်လဲစဉ်းစားရတယ်ရှုလဲရှုရတယ်မှန်းလဲမှန်ရတယ်မြတ်စွာဘုရားတော်တိပိဇီတောင်ကျောင်းတော်မှာတည်င်းသုံးတော်မူတဲ့အခါမှာဝေသာလီပီမှာထေရိကာလို့ခေါ်တဲ့အမျိုးသမီးတူရှိတယ်ထေရိကာဆိုတဲ့အမျိုးသမီးလေးကဝေသာလီပီမှာမင်းသမီးဆိုတော့မင်းသမီးဆိုတာဝေသာလီပီအုပ်ချုပ်တဲ့အဲ့ဒီအချိန်ကလစ္ဆဝီမင်းသမီးမင်းလို့ခေါ်တယ်လစ္ဆဝီမင်းတွေအုပ်ချုပ်တာလား လိတ်စဝိမင်းဆိုတာလိတ်စဝိဆိုတာနေစဝိလူရဲ့ခန္ဓာကိုယ်ကြည့်လိုက်တဲ့အခါမှာအရေးမရှိသလိုပဲအသားလေးနဲ့နေထွေးထွေးလေးနဲ့အလွန်လှတယ်ဒါကြောင့်မို့ကြည့်လိုက်တဲ့အခါမှာမြင်ရတဲ့ပုဂ္ဂိုလ်ရဲ့မြင်ခွင့်မှာဒီမိမျိုးဟာယောက်ျားမိန်းမအကုန်လုံးဟာအရေးမရှိသလိုထင်ရတယ်နီနီထွေးထွေးလေးနဲ့အသားလေးတွေ အမတန်ပါတယ်တိုက်သူ့ကိုလိတ်ဆုံမိမိမျိုးလို့ခေါ်တယ်အဲလိတ်ဆုံမိမျိုးမှသူမင်းသမီးသွားဖြစ်တယ်ဒီထေရိကမြို့သမီးဟာကောဏကောမြတ်စွာဘုရားရှင်လက်ထက်တုန်းကသူရွယ်မျိုးမှာသွားဖြစ်တယ်ကောဏကောမြတ်စွာဘုရားရှင်ကိုသူ့အိမ်ဂိမ်ဟာမှာမန္တသက်ခက်မန္တတခုဆောက်ပြီးတော့မန္တမျက်နှာကြက်တွေဘာတွေလှုပ်ပြီးပန်းဆိုင်တွေဘာတွေနတ်တန်ဆိုင်တွေဘာတွေဆွဲပြူပြီး သက်ခင်းပြီးတော့အဲ့ဒီမန္တတွင်းမှာပဲကတ္တပမြတ်စွာဘုရားရှင်ကိုဆွတ်ခုခဲ့တယ်ဆုံးလို့ပြီးတော့တိစုဝရီသင်္ကန်းသုံးတယ်ဘုရားကိုသူဘုရားရှင်ကတရားဟောအဲ့ဒီကောဏကုမြတ်စွာဘုရားရှင်လက်ထက်ကတရားမရရှာဘူးပါရမီကနုသေးတာဘူးအဲ့ဒီဘွားကသေတော့နတ်ပြည်မှာသွားပြီးတော့ဖြစ်တယ်ထေရိကနုသမီးရနောက် ကာသမာမြတ်စွာဘုရားရှင်လက်ထရောက်တဲ့အခါကျတော့လူပိမာလူလာဖြစ်ဒုက္ခုနီမာဝတ်တယ်ကာသမာမြတ်စွာဘုရားရှင်ပွင့်တော်မူတဲ့ချိန်မှာလူတွေအသက်တန်းကတောင်းတန်းရှိနေတော့ကာသမာဘုရားရှင်ရဲ့သာသနာ့ထက်မှဒီထေရိကလူသမီးဟာဘိက္ခုနီမာဝတ်တာနှစ်ပေါင်းနှစ်လောင်းတတိပဋ္ဌာန်တရားဖြစ်တာသက်တောင်းတန်းပါရှိကာသမာဘုရားရှင်တရားဖျက်ပွေတော်မူတာဟုတ်နှစ်ပေါင်းနှစ်လောင်းတိတိ တရားကျင့်တာဘကုဏီမှာဝတ်ပြီးတော့တရားကျင့်တာတရားမရရှာဘူးပါရမီကလူသေးတာဘူးအဲ့ဒီကာသဝမြတ်စွာဘုရားရှင် လက်ထက်ကွယ်လွန်သွားတဲ့အခါမှာနတ်ပြည်မှာသွားပြီးတော့ဖြစ်တာပါပဲဂေါတမမြတ်စွာဘုရားရှင်လက်ထက်တဲ့အခါကျတော့ခုပြောတဲ့ဝေသာလီပြည်မှာလက်စဝေမင်းမျိုးမှာမင်းသမီးလာဖြစ်တယ်ဒီတော့ကောဏဂုံကန္တမဂေါရမမြတ်စွာဘုရားရှင်ကြည့် ဖះသုံးစုမှာအရင်ဖះနှစ်စုမှာကုသိုလ်ကောင်းမှုပြုလုပ်နိုင်တဲ့သူတော်ကောင်းပြုသမီးဖြစ်တာပဲဘုက္ခုနိမဝတ္တနဲ့နှစ်ပေါင်း2000ဆိုတာစဉ်းစားကြည့်ပေါ့ဘလောက်ရှိကြတယ်လဲဆိုတာအဲ့ဒီဘဝတွေမှာတရားထုမရဘူးပါရမီဆိုတာဘလောက်အရေးကြီးတယ်လဲဆိုတာပါရမီဆိုတာစုလဲတောင်းရတယ်လှုပ်လဲလှုပ်ရတယ်သူအချိန်ပြီးမှပဲပြီးတယ်အချိန်မရသေးဘူးဆိုရှင်တော့ပြမရဘူး ဒီတော့အာတို့လည်းဒီလိုပဲအချိန်မပြည့်သေးဘူးထင်ပါရဲ့ဆိုပြီးတော့အလကားနေရင်လည်းပဲဘုလိုပြေးသားလည်းပဲအလကားပြန်တော့မှာပါပဲပါရမီကပြည့်မပြည့်ဆိုတာကိုယ်တိုင်အထုတဲ့ခါမှာပဲတွေ့ရတယ်ပါရမီဘယ်လောက်ထိဆက်ရောက်သွားတယ်ဆိုတာကိုယ်သမာဓိဝိပဿနာဉာဏ်တွေပေါ်လာပါလိမ့်မယ်ပေါ်လာတဲ့ခါကျတော့ဒါပြီးသွားပြီပေါ့ဒါကြပါရမီပြည့်အောင်ဆိုရင်လည်းအချိန်မှန်ကိုကိုယ်တိုင်အထုမှာဖြစ်တယ်ဂေါရမမြတ်စွာဘုရားရဲ့လက်ထရောက်တော့ဝေသာလီပြီမှာလစ်ဆောင်မျိုးမျိုးထဲမှာမင်းသမီးလာဖြစ်တယ် မွေးလာကြတဲ့ကနေပြီးတော့ရှိဘဝကပါရမီတွေကလည်းတန်ပါလာတဲ့ပုဂ္ဂိုလ်ဖြစ်လို့မိဘနှစ်ပါးကိုခွက်တောင်းတဲ့အရွယ်ရောက်တဲ့အခါမှာဘိက္ခုနီမှာဝုဟုတ်မိဖများကခွင့်မပြုလောကီကိုငှက်ပြီးတော့ခွင့်မပြုနောက်အမျိုးတူမင်းသားတဦးနဲ့အိတ်ထောင်ကြအိတ်ထောင်ကြရပြီးတော့တရားဘဝနာပဲပွားများနေတော့တနေ့သောအခါမှာဒီထေရိကာဆိုတဲ့အမျိုးသမီးဟာ ထမင်းချက်ရင်းနဲ့ဒေဥထက်စီထက်ပြီးတော့ဟင်းရွယ်တွေကိုကြော်လိုက်တဲ့အခါမှာမိရဲ့အပူရှိန်နဲ့ဟန့်ပြီးတော့အသံတွေတစ်ဖြစ်ဖြစ်မြည်လာပြီးတော့ဟင်းရွယ်တွေညှို့ပြီးတော့သွားရတာဒေဥထက်ထက်လိုက်တဲ့ဟင်းရွယ်လေးတွေရောင်မလေးတွေနဲ့ကလောကလောကလောပြီးတော့အထက်အောက်ပြန်ရင်ပြန်ရင်ပြန်ရင်နဲ့ဟင်းရွယ်လေးညှို့ညှို့ညှို့ညှို့သွားရတော့တစ်ဖြစ်ဖြစ်တစ်ဖြစ်အသံလေးမြည်ပြီးတော့သွားတာရှုမှတ်မှုတရားရှိတော့ ဩငါ့ခန္ဓာကိုယ်မှာလည်းပဲဒီသင်္ခါရတရားရွယ်လည်းပဲဒီဟင်းရွယ်လိုပဲဒီနေ့ချုပ်ပြောက်ပစ္စည်းရမှာအမှန်ပဲလို့အနိစ္စပညာတွေပေါ်လိုက်လာတဲ့တခါတည်းသမာဓိဝိပဿနာဉာဏ်နောက်ကတခါတည်းတွန်းအားနဲ့လိုက်ပါရတာတခါတည်းချစ်ချင်းသောတာပတိမေဖို့သရရိုင်မေဖို့အနာဂါမိမေဖို့အောက်မဲအောက်ဖို့သုံးဖို့ထမင်းချေရင်းနဲ့ဟင်းရွယ်ကြိုရင်းနဲ့ချစ်ချင်းရသွားတယ်ပါရမီပြည့်တော့လွယ်လိုက်တာနော် တရားဆိုတာရှုမှတ်ရုံပဲဘလို့ပြီးသားခမင်းချရင်းနဲ့တရားရှုမှတ်ရင်လည်းတရားဖြစ်တယ်ဈေးရောက်ရင်းနဲ့တရားရှုမှတ်ရင်လည်းတရားဖြစ်တယ်ဘာပဲလို့လို့အသိပဲရည်ကြည်တာပါပဲအသိပဲရည်ကြည်တယ်လုံလောက်ဝိရိယဇွဲရှိဖို့အသိရှိဖို့ပဲရည်ကြည်တယ်ဘုန်းကြီးတို့မဟာစီမာနေတော့ကသူ့အဖေတရားအထုတာသမီးကနေတိုင်းသမင်းလာပို့တယ်ကားနဲ့သမင်းလာပို့တယ်မနေ့ကိုယ်နိုင်ထိုးချင်းရောက်ပြီးဖေအတွက်သမင်းလာပို့တယ်သမင်းလာပို့ရင်းနဲ့ တရားထိုင်သွားတာပါပဲတရားထိုင်တာသူ့အဖေကတရားမရသေးဘူးသမီးလာပို့တဲ့သမီးကဉာဏ်စဉ်တရားနာသွားရောနေတဲ့ကိုယ်နိုင်မှန်မှန်သမီးလာပို့တယ်သူ့အဖေကတရားမရသေးဘူးသမီးကတရားရသွားရွက်လုံးလာဝိရိယကောက်နေတာဒီမျိုးသမီးခုလိုက်ကြည့်ထေရိကမျိုးသမီးအနာဂံဖြစ်သွားပြီဟင်းရွယ်ကြော်ရင်ကြော်ရင်နဲ့ ဟင်းရလို့တွေညှို့ညှို့ညှို့ညှို့ရောသွားနေတာတခါလေအဲ့ဒါကိုဗဟိတဥပနိတယပစ္စည်းလို့ခေါ်တယ်အပြင်ဘလောကမှာရှိတဲ့အရာဝတ္ထုများကိုလည်းမိမိရဲ့ဉာဏ်ထဲကိုသိမ့်ပွင့်ပြီးတော့ယူပြီးတော့ဆင်ခင်တုံတရားနဲ့ဆင်ခင်နိုင်ရင်ဝိပဿနာဉာဏ်ဖြစ်၏မဉဏ်ဖုံဉာဏ်ရ၏ဒါဗဟိတဥပနိတယပစ္စည်းလို့ခေါ်တယ်ဘုန်းတော်ပိသက်ထေရိကပြုသမီးအနာဂံဖြစ်သွားတော့ကာမယကံဒေါသပုံသွားပြီမရှိတော့ဘူးမရှိတော့မဖီမလိမ့် ဘယ်နေတာအမျိုးသားကဒိဋ္ဌိကအရင်ကဆိုရှင်ပြပြလေးလေးနဲ့နေတယ်ခုတော့ဘာမှမပြမလိမ့်ပါလားလို့မျိုးတော့သူတရားထုရတဲ့အကြောင်းကိုပြောပြတော့ခါကျင်ရင်ပြောမယ်ဆိုရှင်ဒီလိုတရားထုရတယ်ဆိုရှင်ကဲဒီလိုဆိုတော့လည်းပဲမိတုတော်ဂေါတမိထံသွားရစို့ဆိုပြီးတော့ရွှေထန်းစဉ်နဲ့ပရိသတ်နဲ့ပို့ပြီးတော့သွားတာဘိက္ခုနီမှာဝတ်ဘိက္ခုနီမှာဝတ်အနာဂံဖြစ်သွားပြီနော်ဘိက္ခုနီမှာဝတ်ဘိက္ခုနီမှာဖြစ်ပြီးတော့ ဖယားရှင်ထံခေါ်လာတယ်ဘိက္ခုနီမကိုဖယားရှင်ကလည်းပဲဒီထေရိကသူသမီးဟာအနာဂံဖြစ်ပြီဆိုတာဖယားရှင်ကသိတော်မူဟင်းရွက်ကြော်ရင်းနဲ့ထမင်းချရင်းနဲ့ဟင်းရွက်ကြော်ရင်းနဲ့ရှုပြီးတော့ဗဟိတအာယုကိုဝိပဿနာရှုရင်းနဲ့သင်္ခါရနိမိတ်တွေဖြစ်ပေါ်လာပြီးတော့အနိစ္စညာထက်ထက်တန်တန်နဲ့အနာဂံဖြစ်သွားတယ်ဆိုတော့ဘုရားကသိတော်မူပြောကြပါဘူးဒီဟင်းရွက်ကြော်တာနဲ့ဆက်ဆက်ပြီးတော့ဘုရားကသူ့တရားဟောတယ် ဒုက္ခံသူပါယိထေရိကေကတ္တဝသောလေနပါရုတာဥပါသံတောဟိတေရာကောဒုက္ခတကံဝဂုံတိယံထေရိကေခြေတမိထေရိကဒုက္ခတကံဝဂုံတိယံချစ်ချစ်ပူနေသောတေအုပ်၌၆သွေ၍သွားသောဟင်းရွက်ကဲ့သို့တေသိဣသန္တာ၌ရာကောမြစ်စွန်းတတ်သောရာဂတရားသည် ဥပါသံတော့ ကင်းငိမ့်ပြီဖြစ်လက်တာကတ္တဝါစောရိနာဘာလူတာပန်းတကူအဝတ်ဖြင့်သင်္ကန်းချုပ်၍ဝတ်လျက်ဒုက္ခံသုတ်ပါဤဗုဒ္ဓမြတ်စွာသာသနာတော်၌ချမ်းသာစွာဣရိယာပုတ်၄ပါးကိုဆောင်ရွက်၍နေလေလောဒီလိုဟောလိုက်တာဒေသနာတော်လည်းဆုံးတော်ယဟန်တာလည်းဖြစ်သွားပြီဂါထာလေးရဲ့ဆုံးမှာဒုက္ခံသုပါယထေရိကေကတ္တဝသောတေနဘာရုတာဥပါသံတောဟိဒေရာကောဒုက္ခတကံဝါကုံပိယံ ချစ်ချစ်ပူနေတဲ့ဒအုပ်ထဲကိုဟိရွယ်ထက်လိုက်တဲ့အခါမှာ၆သွေးပြီးတော့သွားတယ်ကဲသူပဲသိသန္တာမှာရှိတဲ့ကိလေသာတွေကိုလည်း၆သွေးပါစေပန်းသူကိုအဝုံကိုသင်္ကန်းချုပ်ပြီးတော့ဝေယုံလျက်ဣရိယာပု၄ပါးနဲ့ငါဘုရားရှင်သာသနာတော်မှာချမ်းသာစွာနေထိုင်ပါလေဂါထာလည်းဆုံးအောင်သူပါရသွားဉာဏ်တာထေရီပါဖြစ်သွားတယ်ခွန်တို့ပါရမီပြည့်တော့မိမိကိုယ်တိုင်ကလည်းကြိုးစားလို့အိမ်မှာအငန်းငန်းဖြစ်သွားတယ်မို့လားခွန်တို့ပြည်သက် ဘုန်းကြီးတို့ဒီမှာသမင်းချက်သမားတွေဘုန်းဒကမာကြီးတွေမွေးကြည့်ရမှာပေါ့ဒီလိုသမင်းချက်ရင်ချက်ရင်လည်းဘုန်းတော်ဒကမာကြီးတွေများအိမ်မှာတရားရှုမှတ်ဖို့တာရှိရလားရှိပါတယ်ခင်ဗျာဘုန်းကြီးပြန်ဖြေမှာပေါ့ဘယ်သူမှဖြေမှာဟုတ်ပါဘူးရှိတယ်မလားလို့ရှိပါတယ်နော်ဒကာကြီးလည်းရှိမှာပေါ့ဒါကြောင့်မို့တရားဆိုတာဘာလဲဘုန်းတော်ပြတာအလုတ်ပဲဘာလဲအလုတ်ပဲတဒါရင်ကရှိရင်တရားဖြစ်၏ အသိပညာရှိရင်တရားဖြစ်၏တတိရှိရင်တရားဖြစ်၏တရာတရားရှိတော့လုံလဝိရိယကလည်းပဲလိမ့်လာတယ်မဟုတ်လားတဒါဝိရိယတတိသမารိပညာခေါ်တဲ့အိန္ဒြေ၅ပါးရှိတယ်မဟုတ်လားတရာတရားကောင်းရင်ဝိရိယဓာတ်လည်းတုတ်တက်လာတယ်တတိစွမ်းအားလည်းကောင်းလာတယ်သမာဓိစွမ်းအားလည်းကောင်းလာတယ်တဒါဝိရိယတတိသမารိ ဒီတရား၄ပါးရှိပိုင်တရား၄ပါးအကောင်းလာရင်တွန့်ကန်အားတွေအကောင်းလာရင်ပညာဆိုတဲ့ဝိပဿနာဉာဏ်ကလည်းပဲတခါတည်းပွက်ထွက်သွားတာပါပဲနောက်ကတွန့်ကန်အားရှိတာကိုတဏှာဝိရိယတတိသမารိတွန့်ကန်အားကအလွန်ကောင်းတော့မြင်တိုင်းကြားတိုင်းမှာဝိပဿနာရှုလိုက်တဲ့အခါမှာအသိပညာတွေပွင့်ပြီးတော့ထွက်လာတဲ့အခါကျတော့ဘာဖြစ်သွားတယ်လဲတရားထူရသွားရတယ်ဘုန်းတော်ပြေးသက်လွယ်လွယ်လေးပဲ ဒါကြောင့်ဘုန်းတော်ပိသဘုန်းကြီးမြဲတာတက်ကုန်းတယ်ပါရမီကရှိပြီးသားနော်ဒါတွေကလေရှိပြီးသားပါရမီကရှေ့ကပွင့်တော်မူပြီးတဲ့ထေရိကမြို့သမီးများလို့အဆူဆူသောဘုရားရှင်တို့ရဲ့ဓမ္မဣဒံမေဘုံညာသောခယဝံဟောတုဣဒံမေဘုံညာနိဗ္ဗာန်သာပစ္စယောဟောတုဒီလိုဆုတောင်းပြီးလာခဲ့တဲ့ကုသိုလ်တွေရှိလို့ပါလို့ခုဗုဒ္ဓမြတ်စွာဂေါတမဘုရားရှင်ရဲ့သာသနာတော်မှာနောက်ပိုင်းမှာလာမိတာပါပဲဘုန်းတော်တွေလာမိတာပါပဲ အ ਨੇ ဆုံးတမတ်တဖို့ရောက်ဖို့ပဲဘုလိုပိသအလကားနေတော့ဖြစ်ဘဝဆုံးသွားလိမ့်မယ်ဒါရောက်ရှုကြမှန်းကြပွားကြအထောက်ကြကြောက်ကံဘုရားကိုသွားပြီဆိုရင်အနေနှစ်မျိုးနဲ့နေရမယ်ဘုရားကဟောတော်မူတယ်ဘုလိုပိသဘယ်နှမျိုးနေရမလဲနှစ်မျိုးဓမ္မီဝကထာအရိယောဝတုန်ဒီဘောဓမ္မီဝကထာတရားနဲ့စပ်ဆိုင်သောတရားမျိုးလည်းပဲဆွေးနွေးရမယ်နာကြားရမယ် မိမိတို့အထုံနေတဲ့ကုသိုလ်ကောင်းမှုတရားနဲ့စပြီးတော့တယောက်နဲ့တယောက်ဆွေးနွေးရတယ်။နာကြရတယ်။တပတ်အရိယောဝါတုန်ဘဝတုန်ဘဝဆိုတာစိတ်ငြိမ့်ပြီးတော့မိမိရဲ့ခန္ဓာကိုယ်အတွင်းမှာပန်လင်းစိတ်ကလေးကိုသွင့်ရင်ပြီးတော့တရားတော်လဲရှုမှတ်နေရမယ်။ဒီနှစ်မျိုးနဲ့နေရမယ်။အဲ့ဒီနှစ်မျိုးနဲ့နေတာကို အရိယာသူတော်ကောင်းများနေသောနေခြင်းလို့ခေါ်တဲ့ဓမ္မိဝါကထာတရားနဲ့ဆက်စပ်သောတကောဆွေးနွေးတာမင်းများတာနာကြတာအရိယဝဒုနိမောမိမိရဲ့ခန္ဓာကိုယ်တွင်မှမိမိစိတ်ကလေးကိုထပြီးတော့တရားရှုမှတ်တာဒီနှစ်မျိုးနဲ့နေရမယ်တောင်းတောင်းအိအိပြောတာဆိုတာဒီမရှိစရာဘူးဒီတရားနှစ်မျိုးရှင်းရင်တရားရတာပါပဲအခုထေရိကမျိုးသမီးခုဘာဖြစ်သွားလဲယဟန္တာဖြစ်သွားပြီသူ့ဖာသာသူထမင်းချေရင်းနဲ့အိမ်မှာ အနာဂံဖြစ်သွားတယ်သောတာပတ္တိမညာဘုံညာသရိုင်းမညာဘုံညာအနာဂမိမညာဘုံညာမဲ့၃ပါးဘုံ၃ပါးအောက်မဲ့အောက်ကို၃ခုထမင်းချွေရင်းနဲ့တအုပ်ထက်ကိုဟင်းရွယ်ကြော်ရင်းနဲ့ဘုန်းကြီးတို့တရားနာပိသဒကမာရီတွေကစုံရတွေကြော်တာတွေဟင်းမြူနေတွေကြော်တာတွေဟာမော်တော်ကားနဲ့တိုက်မဲ့ဆိုရှင်တဲ့ပြည့်ကာ10စီ15စီလောက်ရပြီထင်တယ်နော်အိမ်မှာကြော်ဖက်ဖူးတာတွေဟာနော်အနိစ္စထင်ဖူးသလားဩဟင်းရွယ်ညှိုးသားသလိုငါ့ခန္ဓာကိုယ်မယုံနာသမသင်္ခါရတရားတွေမမြဲဘူး ရှင်ဘောင်ရွက်တွေဟာဟင်းချလိုက်တာတွေမော်တော်ကားနဲ့တိုက်ပြီးတော့တိုက်မှဆိုရင်ထားမှဆိုရှင်တော့မော်တော်ကားအစိတ်30 20ကုန်တော့တင်ဒါတော့ရှိသွားတော့မှရှင်ဘောင်ရွက်တွေကစုံရွက်တွေဟင်းနုနေတယ်နော်ဒါတွေကြည့်အဲ့ဒါလို့ကြည့်တွေ့မှအမှတ်တင်ညာကင်းနေတော့တရားပေါ်နိုင်သလားမပေါ်ဘူးအခုဆိုတော့အိမ်များတော့လက်ဖန်တမင်းချက်တော့စဉ်းစားပြီမို့လားအဲစဉ်းစားပြီစဉ်းစားပြီစဉ်းစားပြီဟောမနေ့ကဆရာတော်တရားဟောလိုက်တယ်ထေရိကဘုက္ခုနီမှာအကြောင်း ထိမိတ်ခရင်နဲ့အနာကအိမ်မှာဖြစ်တယ်နောက်ကြောင့်ယဟန္တာဖြစ်တယ်ငါလည်းပဲတပွဲတလန်းတော့စစန့်ကြုံမှာပဲဆိုပြီးတော့စန့်ကြည့်ကြည့်ပေါ့ထိမိတ်ခရင်နဲ့ထိမိတ်အိုချင်းချင်းနဲ့ထိမိတ်လေးတွေတစ်ခါရေတွေပွက်ပွက်ပွက်ပွက်ပြီးတော့တက်ရတာမဟုတ်လားဖြစ်ပွဲလာလိုက်ဆင်းသွားလိုက်တက်တက်ပြန်ဖြစ်ပေါ်လိုက်ပြောက်သွားလိုက်ပြဲသွားလိုက်ရေပွဲလေးနေတယ်ဒါလေးနဲ့တရားရှင်မှဖြစ်တာပါဒါကိုဗဟိတဥပါနိတယပစ္စည်းလို့ခေါ်တယ်ခန္ဓာအပြင်မှာရှိတဲ့မြင်တာကြားတာနားတာထိတာတွေ့ထိတဲ့အာယုံတွေကို မိမိခန္ဓာကိုယ်ထက်သို့သွင်းပြီးတော့အသိဉာဏ်ဖြစ်အောင်ယူလိုက်တာဗဟိတဥပနိဒယပစ္စည်းအပြင်လောကတရားကိုခန္ဓာကိုယ်တွင်းကိုသွင်းလိုက်တာဒါလည်းပဲတရားဖြစ်သွားတာပါပဲအများကြီးပါပဲနော်အများကြီးပါပဲဒါကြောင့်ဒီကနေ့အားလုံးတရားနာပြည့်တတ်ပေါ့သူတော်ကောင်းတို့လည်းပဲထေရိကဘိက္ခုနီမာမြနမူနာယူပြီးတော့ခုပြောလာခဲ့တဲ့သူတော်ကောင်းများနေခြင်းခေါ်တဲ့နေခြင်းနှစ်မျိုးနဲ့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 ကဲရေစချအောင်အေးအေးလို့လေအေးအေးညောနော်အေးအေးအေးညံညံညောနော်သမီးစိုက်နေနေအိမ်မရလက်ရဒီစောင်းနေကဲဆိုရအရှင်ဖယားအရှင်ဖယား တပည့်တော်တို့သည်သံဃာဝဆင်းရဲမှလွန်မြောက်၍မိညာဖုန်ညာဖြင့်နိဗ္ဗာန်ကိုလင်မြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်းအကျံဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောကုသိုလ် လူနတ်နိဗ္ဗာန်သုံးတန်သောချမ်းသာများကို၎င်းတကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍သရဏဂုံသီလသုံးပါးနှင့်တကွအင်္ဂါ၈ပါးရှိသောဥပောသီလတော်မြတ်ကိုခံယူဆောင်တည်ပြည့်လျင်ယနေ့နံနဲ့ အာယုန်တက်၌ဒေါ်သွေးရွှေနှင့်သမီးဖြစ်သူအိမ်မြန်မြညွန့်တို့ကအာယုန်ဆွန်းကိုတရားကြည်ဖြူဝိလူပါကုန်ဤအရှင်ဖရာနှိတ်ဆွန့်အတွက်ကိုမူကားဥအောင်ကျော်ဒေါ်မြင့်မြင့်ညိုသမီးသန္တာကျော်တို့က တရာကြည်ဖြူပိတ်လူပါကုန်ဤအရှင်ဖျားညနေဖြော်ရီကိုမူဥမြသောတော်မြတ်မြတ်မိသားစုတို့ကတရာကြည်ဖြူပိတ်လူပါကုန်ဤအရှင်ဖျားထုံးမတပါမျက်မှောက်၌ရှိသောလူတန်းပွေရာ ပစ္စည်းများကိုလည်းဤမှထသည့်အတိုင်းတရားကြည်ပြုပိတ်လူပါကုန်၏သုမတပါဤဝတ္ထုငွေတို့မှဖြစ်ပေါ်လတသောယဟန်တော်တို့အားအသတိလိုရာရာပစ္စည်းလေးပါးကိုကပ္ပိယကရကထံအနှံ၍ တရားကိုပူဇော်သောအဖြစ်သဒ္ဓါကြည်ပြုပိလူပါကုန်၏ဤသို့တပြည့်တော်တို့သည်ယနေ့အဖို့၌လူရန်ရာသောဒါနကုသိုလ်သောက်တည်ရသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ်သာသနာရေးနှင့်ဆံ၍ ကူညီကြရသောဝေယဝိသကုသိုလ်တရားနာရသောဓမ္မသဝနာကုသိုလ်တရားဟောရသောဓမ္မဒေသနာကုသိုလ်ဤကုသိုလ်အပေါင်းသည်အသဝကိလေသာတို့ဤဘောရာကုန်ကြောင့်ဖြစ်သောမိညာဖုံညာနိဗ္ဗာန်ကို အိမ်မြန်စွာမျက်မှောက်ပြုရပါလို၏ဤကောင်းမှုကုသိုလ်ဝေစုကိုဤဘဝရှိဘဝတော်စခသမြသောယေစုကြည်မာမိဘဘိုးဘွားဆရာသမားဆွေမျိုးညာတိမိတ်ဆွေသင်္ဃာတို့အား မြအမြဝိဝေပါဟု၏ကျွန်ုပ်တို့၏ကိုယ်သောနတ်အိမ်သောနတ်မြို့သောနတ်နယ်သောနတ်သာသနာတော်သောနတ်ဤခန့်ခေါ်မြိုင်သာသနာရိပ်သာသောနတ်လောကကိုစောက်ရှောက်သောနတ်တကြံမင်း ယမမင်းမြမမင်းအစရှိသောနတ်အပေါင်းတို့အားအမြအမြဝိဝေပါကုန်၏မဆာယမတော့ရမဝို့ရပဲဆင်းရဲ၍နေကြသောပိတ္တာအပေါင်းတို့အားလည်းအမြအမြဝိဝေပါကုန်၏ အထူးအားဖြင့်ဤကြောင့်တိုင်သို့ယခုရောက်ရှိနေကြသောလူပရိသတ်အပေါင်းနတ်ပရိသတ်အပေါင်းတို့အားအမြပိဝေပါကုန်၏အမြပိဝေပါကုန်၏အမြပိဝေပါကုန်၏အာလုံသောတတ္တဝါပေါင်းတို့သည် ပြုသမျှကုသိုလ်ကောင်းမှုဤအဖိုးပါကကိုကျွန်ုပ်တို့နှင့်အတူထတ်တူထမ်းမြရကြ၍ကိုယ်စိတ်နှဖျားချမ်းသာကြပါစေအာလုံးကြာကြာသမျှအမြအမြအမြယူတော်မူကြပါကုန်လော သာဓုသာဓုသာဓုအာလုံးကြကြသမျှအမြအမြအမြယူတော်မူကြပါကုန်သောသာဓုသာဓုသာဓုအာလုံးကြကြသမျှအမြအမြအမြယူတော်မူကြပါကုန်သောသာဓု Amen.